မနေ့ကသောတပတိမညာပူညာရဖို့အတွက်အရိယာမညာပူညာနဲ့ရဖို့အတွက်အားထုတ်တဲ့အခါကလည်းမှာတတိပဒံလက်ကင်ရှိပါတရားတွေအားထုတ်ပြီးတော့ဝိပဿနာဉာဏ်ဤရှိတာ ပြည့်စုံပြီဆိုမှအရိယာမညာဘုံညာဖြင့်နိဗ္ဗာန်မြတ်မောပြုပြီးသောတာပန်ဖြစ်တာ။ဒါကြောင့်မနေ့ကဝိပဿနာဉာဏ်ဖြစ်ပုံလေးသင်ကြုပ်ပြုတ်ပြန်ပါလို့ဝိရဗျာကျမှုနဲ့ပြမှုကိုသိတဲ့ဉာဏ်ကိုမနေ့ကဘုန်းကြီးပြောခဲ့တယ်။ဒီဉာဏ်လေးဖြစ်ဖို့ဆိုတာလည်းပဲ အထူးပြုပြင်ပြီးတော့အထုနေရတာမဟုတ်ပါဘူးယောဂီတို့ကအထုနေတဲ့အတိုင်းပါပဲ၆ဒွါရကပေါ်သမျှအာယုန်နေပေါ့၆ဒွါရဆိုတာမျက်စိနာနှာခေါင်းလျှာကိုယ်စိတ်ဒီ၆ဒွါရကပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်တတိဥစည်းရဲ့စိတ်လေးနဲ့ရှုမှတ်သွားရင်ဒါယုတ်ဘောနံတဘော ဖြစ်ဖြစ်သဘောတွေဒါဝိပဿနာတမာရီအားတွေပြည့်စုံလာတဲ့အခါကျဒီဉာဏ်ကြီးဖြစ်လာတာဒီဖြစ်ပြဉာဏ်ကြီးပေါ်လာပြီဆိုရင်တော့ဘုရားမလေးကပြောတဲ့အတိုင်းပဲအလင်းရောင်ပီတိပတ္တိဒုက္ခသဒ္ဒါစတဲ့တရားတွေဖြစ်ပေါ်လာလိမ့်မယ်အဲဒီလင်းရောင်ပီတိပတ္တိတွေတွေ့လာတဲ့အခါကလည်းမဒါတရားတွေပဲဆိုပြီးတော့စိတ်ထဲမှာ ဒီပုံမှာပဲနှစ်သက်ตายာပြီးတော့ခုံမင်းနေလို့ရှိရင်တော့ရှိကိုတရားမတက်တော့ဒီပုဂ္ဂိုလ်ရှင်းညာအစဉ်ကိုမရောက်နိုင်တော့အဲဒီမှာပေါ်လာတဲ့မြတ်အာယုန်တိုင်းကိုလင်းရောက်မြင်နဲ့မြင်တာကိုရှုရမိမိမှာပီတိပတ္တိတွေဖြစ်ပြီးဝမ်းမြောက်ဝမ်းသာဖြစ်ရင်လည်းဝမ်းမြောက်ဝမ်းသာရှုရမိမိရဲ့ကိုယ်ရောစေရောငြိမ်းရင်းနေအဲဒီငြိမ်းရတာလေးကိုရှုသွားတယ် ကိုယ်ရောစီရောချမ်းသာနေချမ်းသာတာကိုပဲချမ်းသာတယ်ချမ်းသာတယ်ရှုသွားတယ်တရားတရားတွေချင်းမြက်ပြီးတော့လူချင်းရင်လူချင်းနဲ့ပေးချင်းရင်ပေးချင်းနဲ့ရှုမှရုံကြီးညိုရင်ကြီးညိုတယ်ချမ်းသာမှသွားရုံအဲ့ဒါတွေရှုမှပြီးတော့မှဒီပုံမှာကံ့ညင်မှုတွေမရှိတော့ဘူးလွန်မြောက်ပြီးတော့ဖြစ်မှုပြမှုသဘောကိုပဲသိမြင်လာပြီဆိုတဲ့အခါကျတော့ဒီညာအားတွေ ပြည့်စုံလာတဲ့အခါကျတော့ဉာဏ်စစ်တက်သွားတယ်ရှူတိုင်းရှူတိုင်းကိုအဖြစ်သဘောမထင်တော့ဘဲနဲ့အပြစ်သဘောပဲထင်တယ်သို့သောကဥရိယမယဉာဏ်တို့ကစဖြစ်တာလည်းသိတယ်ခုဆုံးချုပ်ပြောက်သွားတာလည်းသိတယ်ခုမှအဖြစ်ဖောင်းတာလေးပင်တာလေးနဲ့ပြောရမယ်ဆိုရင်ဖောင်းမှုလေးစပိုင်းလည်းသိတယ်ဖောင်းမှုလေးဆုံးသွားတာလည်းသိတယ် ပေမူလေးရဲ့စာပိုင်းလည်းသိတယ်ပေမူလေးရဲ့ဆုံးပိုင်းလည်းသိတယ်စာအဆုံးဖြစ်ဖြစ်အပေါ်ပြောက်ဒီတိုင်းသိတယ်ခုဒီဉာဏ်ဘက်ကိုရောက်လာတဲ့အခါကျတော့အစာပိုင်းမထင်ရှားတော့အဆုံးပိုင်းမထင်ရှားတော့ဖောင်းတာလေးရှူလိုက်ရင်လည်းဖောင်းတာလေးကအကုန်လုံးကုန်ဆုံးသွားပြီဒါလည်းသိလိုက်ပိန်တာလေးရှူလိုက်ရင်လည်းပိန်တာလေးကုန်ဆုံးသွားဖြစ်သဘောမထင်တော့ဘုရားကဝေဒနာတစ်ခုကိုရှူတဲ့အခါမှာ ဝေဒနာကိုဓက်ကဓက်ကဓက်ကဓက်ကရှုနေရဒီပင်ကညာရောက်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဝေဒနာလေးပေါ်လာလို့ပြင်ဆင်လာလို့ဝေဒနာပဲလှည့်ပြီးရှုလိုက်ရင်ဝေဒနာလေးကရှုလိုက်တာနဲ့ပြတ်သွားပြီရှုလိုက်တာနဲ့ပြတ်သွားပြီရှုလိုက်တာနဲ့ပြတ်သွားပြတ်တော့ဘာပဲမြင်မြင်ဘာပဲကြားကြားပေါ့မြင်တာရှုလည်းပြတ်တာပဲတွေ့ရပဲကြားတာရှုလည်းပြတ်တာတွေ့ရ မိမိခန္ဓာကိုယ်ကြီးရှိရင်လည်းခန္ဓာကိုယ်ကြီးကပြည့်နေတာတရားရည်တူတရားရဓမ္မမှာလည်းအကုန်လုံးပြည့်စည်နေတာတဲပုံလေးကိုအောက်ကလက်ကလေးနဲ့ရင်းလိုက်တဲ့အခါမှာပေါ်ကတဲမှုတဲမွားတွေဟာအကုန်လုံးပြိုဆင်းပြီးတော့ချသွားတယ်လို့ပဲခွေးတို့မြေကမ်းပါမှာရှိတဲ့ကမ်းခြေတွေကလည်းပဲမြေရည်ရဲ့တခါလေပုတ်ခတ်မှုရောကမ်းတွေပြိုပြိုကျနေတယ်လို့ပဲဒီခန္ဓာကိုယ်ကြီးဟာပြိုဆင်းပျက်စီးနေတဲ့သဘော ခုခန္ဓာကိုကြည့်လဲပျက်စီးနေဒုက္ခန္ဓာကိုကြည့်လဲပျက်စီးနေဘာကိုပဲရှုရှုဘာကိုပဲသူပြုအကုန်လုံးပြည့်နေတဲ့သဘောကြီးတယ်ဒီဉာဏ်တွေအကောင်းလာတဲ့အခါကလည်းကြတော့လေပဲဉာဏ်ဒီဉာဏ်ရှုနေရင်းနဲ့ပဲဒီအပြစ်တွေမြင်ရတော့ဒါဘေးလို့ရှုမြင်လာဘေးလို့သိလာပြီဒီဉာဏ်တွေဒီမကောင်းတာတွေကိုမြင်ရတဲ့အခါကျတော့ဘေးလို့သိလာတယ် အဲဒီကနေဆက်လက်ပြီးတော့ရှုနေတဲ့ခန္ဓာလည်းကျတော့ဒီညာနေကတထိုင်ပြီးမှတထိုင်ရလို့ဖြစ်နေတာမဟုတ်ဘူးဒီညာနေတစ်ခုဖြစ်ပြီဆိုရင်အကုန်လုံးရှိဆက်ပြီးတော့တထိုင်အတွင်းမှာပဲဖြစ်သွားတာ။အာရိနဝကြောက်ခွေထင်းလာတယ်။အပြစ်ကြီးတွေမြင်လာတဲ့အခါကျကြောက်ခွေထင်းလာ။အဲဒီလိုကြောက်ခွေဘေးတွေတွေ့လာတဲ့အခါကလည်းကြတော့နေပြည်တာ။နင်းငွေလာ ကြောက်တယ်ဆိုတာဘုန်းကြီးတို့ဟိုတစီတရေကြောက်လို့ကြောက်တာမဟုတ်ဘူးဒီခန္ဓာကိုယ်ကြီးရဲ့အပြစ်ကြီးတွေးနေလို့ကြောက်တာလည်းလို့ကြောက်ဖွယ်တွေပြီးတွေးလာတဲ့အခါကလည်းကျတော့ညှိမွေးလာဒီခန္ဓာကိုယ်အပြစ်ကြီးမလို့ချင်တော့ဒီယုတ်ဒီနာနေမလို့ချင်တော့မလို့ချင်တာမှဘလို့ထျောက်လဲဆိုရင်ဖြစ်နိုင်လို့ရှိရင်အမိုက်တရိုက်ကိုအမိုက်တောင်းနဲ့ပြစ်တယ်လို့ပဲဒီခန္ဓာကိုယ်ကြီးအဲ့လိုအမိုက်တောင်းနဲ့ကိုဖြစ်ချင်တဲ့စိတ်တွေဖြစ်လာအဲ့လောက်ကိုမလို့ချင်တော့ ရရနေပြီးတော့ဆင်းလက်ပြီးတော့ရှုတဲ့အခါကလည်းကြတော့အဖြစ်တည်မြင်လာခန္ဓာရဲ့အဖြစ်တည်မြင်လာတယ်ဒီခန္ဓာကိုယ်ကြီးမကောင်းမှုဆိုပြီးတော့အဖြစ်တည်မြင်လာအဲဒီနဝအဲလိုအဖြစ်တည်မြင်လာတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးကလွတ်ချင်လာအဲအဖြစ်မြင်ပြီးတော့လွတ်ချင်လာ လွတ်ချင်လာတဲ့အခါလွတ်အောင်တဖန်ပြန်ပြီးတော့ငါကြိုးစားမယ်ဆိုပြီးတော့ပြန်ကြိုးစားအဲဒီလိုကြိုးစားပြီးအတုတာပဋိသင်္ခါခေါ်တယ်။ဟောဇိတုကမြတ်တန်ပဋိသင်္ခါညာအဲဒီလွတ်အောင်ပြန်ပြီးကြိုးစားပြီးဆိုရင်ယောဂီပုဂ္ဂိုလ်ဟာစပြီးတော့တရားစာဝင်လုံးကအတိုင်းပဲစိတ်တည်လည်းပြန်တယ်ဝေဒနာလည်းတက် အဲ့လိုကိုပြင်းပြထန်တာအစ်စ်လိုပြန်ဖြစ်သွားတယ်အဲ့လိုပြိသိက္ခာညာတဖန်ဒီခန္ဓာကလွတ်အောင်ဒီဘဝကြီးရလွတ်အောင်ပြန်ပြီးတော့ကြိုးစားအထုတ်တဲ့ခါကျတော့အဲ့လိုအစ်စ်တွေပြန်ဖြစ်ပြီးတော့နောက်ကြိုးစားကြိုးစားဝေဒနာလေးတွေပေါ်လာတဲ့ခါကျတော့ဝေဒနာလေးတွေရင်းမြစ်တဲ့ပုံပေမဲ့ဟိုတော့ကလိုကြာကြီးရှုမှတ်နေရတာတော့မဟုတ်တော့ကြာအောင်ဒီဝေဒနာလေးပြောက်ပြောက်ပြောက် နောက်သင်္ခါရုပ္ပခာအလုံးကိုအငြင်းများထားပြီးရှုနိုင်တယ်အကောင်းဆုံးကောင်းတဲ့ဘက်မှာလည်းပဲစိတ်ကမညိုဘူးတရားတွေမှတ်ကောင်းတယ်ဆိုပြီးတော့လည်းစိတ်တွေဝမ်းမြောက်ကြွကြွမနေဘူးတရားရှုမှတ်လို့မကောင်းလို့လည်းစိတ်ဓာတ်တွေကျပြီးစိတ်ဆင်းရဲမနေဘူးဒီသင်္ခါရုပ္ပခာဉာဏ်ကြတော့ အဲ့ဒီအကောင်းဆိုးရဲ့အလဲလက်ထားပြီးတော့ပေါ်လာတဲ့အာယုံလေးကိုဖြစ်ဖြစ်သဘောပဲမြင်ပြီးတော့ရှုနိုင်တယ်။ကိုယ်လုံးကရှုလိုက်ဘာပဲရှုရှုရှုတဲ့မြအာယုံနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒါပဲ။ဒီဘုံမှာကောင်းတာလည်းခံစားဘူးဆိုးတာလည်းခံစားဘူး။အကောင်းဆိုးကိုအညီမြထားပြီးရှုနိုင်တဲ့ညာဒီသင်္ကာရဘက်ကညာ။ ဒီညာရောက်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာပြောရရင်ကတော့ဝိပဿနာဉာဏ်ထဲမှာတော့ထိတ်ဆုံးမှာအကောင်းတူဒီလောက်တရားရှုမှတ်လို့ကောင်းတဲ့ဉာဏ်မရှိပါဘူးစဉ်းစားကြည့်ပြီးဆင်းရဲတာတွေကိုလည်းပဲညီမြထားရှုနိုင်တယ်ဆိုတော့ဝေဒနာတွေကြောင့်ကြိတ်မိတ်ပေးပြီးတော့ရှုနေရတာမျိုးမှမရှိတော့ဘူး ချမ်းသာလို့လည်းပဲဟိုလူပြောဒီလူပြောပြောချင်တဲ့စိတ်မရှိတော့ဘူးဥရိယမယညာနဲ့ကြွားပုံကအဲ့မှာကြွားသွားတာဥရိယမယညာတော့ကတော့မိမိကဒီမှာဒီလိုချမ်းသာတာဒီခင်းချင်းတာတွေတွေ့လာတဲ့အခါကျတော့ပြောချင်တယ်သူများတိုက်တွန်းခြင်းနဲ့ဟောပြောခြင်းနဲ့ဒီညာကျတော့အဲ့ဒါမျိုးဘာမှမရှိတော့အကုန်လုံးကဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်တာယောဂီပုဂ္ဂိုလ်ကတခဏတည်းမှာရှုနေစရာမှတ်နေစရာမလိုတော့ဘူးတီးတီးတီးတီးနေတာဒါလေး ကိုယ်လုံးကအာယုန်တိုင်းဟာဘာအာယုန်ပဲဖြစ်ဖြစ်သူကသူဖြစ်ပြီးသိနေတာသိကောင်းတယ်ဒီတေခါလုံးကဉာဏ်ဉာဏ်လုံးကောင်းယောဂီပုဂ္ဂိုလ်ကရှုမှတ်မှုလည်းမလုပ်တော့ထိုင်တဲ့နေရာမှာလည်းရှုမှတ်မှုမလုပ်ရတဲ့နေရာလည်းမလုပ်တော့သွားတဲ့နေရာလည်းမလုပ်တော့စားတဲ့နေရာလည်းမလုပ်တော့အိပ်တဲ့နေရာလည်းမလုပ်တော့ရေမိုးချိုးဝဇန်းလေးကစပြီးဘာမှမလုပ်တော့သေးစိတ်မူရာတွေအားလုံးရှုမှတ်လိုက်ဒီဉာဏ်ရောက်ပြီဆိုရင်ဘောဇရတာမစဉ်အပြည့်ဝဖြစ်နေ စေဥစိစ္စဆိုအာနုတိနဲ့ပဋ္ဌာန်းမဲဆိုထိုင်ခြင်းနဲ့စိမထခင်ထခြင်းနဲ့စိမသွားခင်သွားခြင်းနဲ့စိမကံရင်ကံရင်နဲ့စိမယူခင်ယူခြင်းနဲ့စိမစားခင်စားခြင်းနဲ့စိရှင်စိတ်ကစပြီးအာနုတိအဲ့လောက်သိနေတဲ့ပုဂ္ဂိုလ်ဘယ်မှာလွတ်တော့မလဲဘာမှမလွတ်တော့အဲ့ဒီညာရောက်ပြီဆိုရင်စိတ်ကလေးတွေကိုအာလုံးမှတ်နိုင်သွားစိတ္တနုပဒနာနေနဲ့အဲ့ဒီမှာစိတ်တွေကိုအကုန်လုံးနောက်ကလိုက်ကြည့် ။ဘာစိတ်ကလေးပေါ်လာတာပေါ်လာပြီးနောက်ကသိနေပြီစိတ်လေး။အဲဒီသင်္ခါရုပ္ပကဉာဏ်အားပြည့်လာတဲ့အခါသင်္ခါရုပ္ပကဉာဏ်ကတော့တကယ်ကိုအကောင်းဆုံးဉာဏ်ပဲဒီဉာဏ်အားပြည့်ပြီဆိုရင်တော့ဟိုဘက်ကမဲ့ဉာဏ်ကိုသွားတော့မှာအနုလောမဉာဏ် အဲ့ဒီအနုလောမညာဆိုတာကဘုန်းကြီးတို့အောက်အောက်ညာနေနဲ့အထက်ထက်ညာနေကိုအညီညာထားပြီးရှုနိုင်တဲ့ညာလို့ပြောတယ်အဲ့ဒီအနုလောမညာအားပြည့်တဲ့ခါကျတော့ဂုတ္တရဘုညာဂုတ္တရဘုညာဆိုတာပုထုဇဉ်အနွယ်ကိုဖြတ်တော်မှာပုထုဇဉ်အနွယ်ကိုဖြတ်ပြီးတော့ဥမာအရိယာနယ်တဲ့ကိုရောက်တော့ဘုန်းကြီးတို့ ကျမ်းဂန်နေတဲ့မှာဆိုရင်ဒီဘက်ကနေဟိုဘက်ကိုမြောင်းကိုခုံကူးတဲ့ကံမှာຫນွေရိုးအပေါ်ကနေတစ်ပင်ကြီးတစ်ပင်ကြီးကနေຫນွေရိုးကြီးကျမြောင်းကကျဲတဲ့ကံကျဟိုဘက်ကိုကူးဖို့ရအတွက်ဒီຫນွေရိုးကိုအားပြုတယ်အဲ့ဒီကနေပြီးတော့လွှဲပြီးတော့ဒီဘက်ကလွတ်လိုက်တာဒီဘက်ကလွတ်ပြီးတော့ဟိုဘက်ကန်းကိုမကြခင်အချိန်ဟာဥထာဏကံမိနေတယ် ကုထုဇဉ်အလွယ်ကိုဖြတ်လိုက်ပြီးဒီဘက်ကနေလွတ်သွားပြီးဒီဘက်ကန်းကနေလွတ်သွားပြီးတော့ဟိုဘက်ကန်းကိုခြေတော်ချလိုက်တာနဲ့တွင်နဲ့မဲဒါဟိုဘက်ကန်းရောက်သွားပြီ။ကြာကုထုဇဉ်အလွယ်ကိုဖြတ်ပြီးတော့ဟိုဘက်ကိုရောက်သွားတဲ့အချိန်လေးကတစ်ခါတည်းမကြသွားလိုက်တာ။အဲဒီမှာတစ်ချိန်ကြပြီးတော့ဟိုဘက်မှာဖိုးမက်ဖို့တွေ့ရပြီဆိုရင်ကတော့မညာပူညာဖြစ်ပြီဆိုရင်တော့နိဗ္ဗာန်ကမျက်မှောက်ပြုပြီးသား။ အဲ့ဒီမှာပြစ္ဆဝကနာပြန်ပြီးတော့ဆင်ကျင်တာငါဘာဖြစ်သွားတာလဲရောရောနာရောခါလည်းပြတ်သွားတာအဲ့ဒီအချိန်လေးကတခဏလေးပဲတခဏလေးညတာဘာဖြစ်တာလဲဆိုပြီးတော့ပြန်ဆင်ကျင်လိုက်တာအဲ့ဒါပြစ္ဆဝကနာဒါတွေပြည့်စုံသွားရင်သောတာပန်ဖြစ်ပြီဒီဉာဏ်တွေပြည့်စုံမှုလို့တယ် တရားလေးထိုင်လိုက်တဲ့အခါမှာဘာမှမပေါ်တော့ဘူးငြိမ်နေတာပဲဆိုတာနဲ့မဲ့လို့ပြောလို့မရဘူးတရားမှတ်နေတဲ့အခါအေးချလိုက်တာဆိုတာနဲ့မဲ့လို့မရဘူးတရားလေးရှုမှတ်နေရင်ကနေပြီးတော့အေးနေလိုက်တာကိုယ်ကိုရေခဲနဲ့တူထားတယ်လို့ပဲဒါနဲ့ပဲမဲ့လို့ပြောလို့မရဘူးမဲ့ဆိုတာရုပ်ရောနာရောဖြစ်မှုရောပြက်မှုရောအာလုံးပြတ်သွားရက်သွား ဒါမှမဟုတ်အဲ့ဒီလိုတချို့ကရက်သွားတာမှတ်စရာအာယုံမရှိလို့ပြတ်သွားတာရက်သွားတာတချို့ကမက်လို့ထင်တာဘုန်းကြီးတနေ့ကပြောခဲ့ပြီဥဒိစ္စဆောင်လည်းပြတ်တယ်လက်သွားတယ်ဒါယောဂနာမှတ်စရာမရှိဘူးဆိုပြီးလက်သွားဗီတိကြောင့်လည်းလက်သွားဌိနမေတ္တာကြောင့်လည်းလက်သွားအဲ့ဒီလက်တိုင်းတော့မက်လို့ပြောလို့မရဘူးဘုန်းကြီးကဘုဒ္ဓနာကအဲ ဝိတ္တရဝဉာဏ်ကနေပြီးတော့ပုရုဇဉ်တွေကိုဖြတ်ပြီးတော့ဟိုဘက်ကိုကူးလိုက်ဟိုဘက်ရောက်သွားတယ်ဆိုရင်မညာဉာဏ်ပြီးရင်ပုံညာစစ်ဖြစ်တယ်ပုံညာပြီးရင်ပြစ္ဆောခဏညာစစ်ဖြစ်တယ်ဆင်ញံတဲ့ညာအဲ့ဒီညာဆင်ញံပြီးပြီဆိုရင်နောက်ထပ်ပူထပ်ဖြစ်တယ်အဲ့ဒီလိုညာနေပြည့်စုံသွားပြီဆိုရင်ဒီပုဂ္ဂိုလ်သောတာပန်ပဲသောတာပန်ဆိုရင်ဘုရားမင်းရပြောတယ်ခုံအင်္ဂါတွေ ဒါနဲ့ပြန်ပြီးမှကြောက်တင်တော့ကိုကယုံနာနေကိုပြတ်သွားတယ်လို့ကိုယ်စိတ်ထဲမှာထင်တယ်။မှတ်စရာအာရုံရောမှတ်စိတ်ကလေးရောအကုန်လုံးပြတ်ဆဲသွားတယ်ငြိမ့်သွားတယ်။ဒါကိုကိုကမဲ့လို့ထင်ရင်သူ့ကိုပြန်ပြီးတော့မက်စစ်မစစ်ကိုပြန်ပြီးတော့ဂုံအင်္ဂါနဲ့ပြန်စစ်စေရ။ဒီဂုံအင်္ဂါတွေမိမိမှာပြည့်စုံမလားပြန်စစ်စေရ။ဒါတစ်ချက်ဒီနေ့ညကြမှာပြန်ပြီးတော့ပယ်ရမယ်တာကိုစီပြန်ဟောမယ် ဒီနာယောစဉ်တွေရောငါပယ်နိုင်ပြီလားသောတာပန်မှာဒါတွေပယ်ပြီအဲတော့ဒီဟာတွေပယ်နိုင်ပြီလားဒီမှတ်ကြောင့်လည်းပြန်ပြီးတော့တင်ရအဲလိုတင်ကြည့်လို့အာလုံးပြည့်စုံတယ်ဆိုရင်ကိုယ့်ဟာကိုယ်လက်ကမောက်ခတ်တော့ကိုညာအစဉ်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရဆိုတဲ့ကိုယ့်ဟာကိုယ်ပဲဆုံးဖြတ်ပြီးတော့ငါသောတာပန်ဖြစ်ပြီလို့ကိုယ့်ဟာကိုယ်ဆုံးဖြတ်ချက်ချဒီလိုမှမပြည့်စုံသေးဘူးဒီမှတ်ကြောင့်တင်ကြည့်လို့မှဒါတွေဟာမကြိုက်သေးဘူးမှတ်ကြောင့်တင်မခံနိုင်သေးဘူးဆိုရင်တော့ ပြည့်စုံပြီ။မတ္တိဉာဏ်ဒီသောတာပန်မဖြစ်သေးဘူးမှာဆက်ကြိုးစားအောင်မယ်။ဒါကြောင့်မိမိတို့ပြည့်စုံရင်လည်းကိုယ်ကိုဝမ်းမြောက်ဝမ်းသာဖြစ်ဖို့မပြည့်စုံသေးဘူးဆိုရင်လည်းပဲပြည့်စုံအောင်ဆက်လက်ပြီးတော့အားထုတ်ရင်တကယ်အပယ်လွတ်နိုင်တဲ့သောတာပန်ဉာဏ်စေရောက်နိုင်ကြပါစေ။